ခန်းကြီးရှစ်အငယ်1မှ73တပန်သာဝရဖျားကတင်းဒီအာယုန်နှင့်သူ၏သားများအဝတ်များလင်းရန်စီအပြစ်ဖြေရာရစ်ဖို့နွားထီတိုးထီနှကောင်တဆေးမဲ့မုတ်တတောင်းကိုယူ၍ပရိသတ်စည်းဝေးရာတဲတော်တကားရှိသို့ပရိသတ်အပေါင်းကိုစည်းဝေးစေလော့ဟု မောရှေအားမိန်တော်မူသည့်အတိုင်းမောရှေပြု၍ပရိသတ်တို့သည် ပရိသတ်စည်းဝေးရာတဲတော်တကားရှေ့မှာစည်းဝေးကြ၏။မောရှေကလည်း၊ဤသို့ထာဝရဘုရားမှာထားတော်မူပြီဟုပရိသတ်တို့အားပြောဆိုလျက်၊ထာဝရဘုရားမှာထားတော်မူသည်အတိုင်း၊အာရုန်နှင့်သူ၏သားတို့ကိုခေါ်ခဲ့၍ရေချိုးပြီးလျှင်၊အာရုန်ကိုအင်္ကျီဝတ်စေ၍ခါးပန်းကိုစည်းစေလေ၏။ဝတ်လုံနှင့်သင်တိုင်းကိုလည်းခြုံစေ၍၊ထူးဆန်းသောသင်တိုင်းခါးစည်းဖြင့် စီးလေ၏ရင်ဘုံကိုလည်းစင်စီ၍ရင်ဘုံအထဲ၌ဥရိနှင့် သူ့မိန်ကိုတွင်ထားလေ၏သူ၏ခေါင်းပေါ်မှာဘောင်းကိုတင်၍တန်ရှင်းသောရွှေတင်းချစ်ပြားကိုဘောင်းရှိ၌တက်လေ၏ထာဝရဘုရားမှားထားတော်မူသည့်အတိုင်းမောရှိသည် လိမ့်ရန်စီကိုယူ၍တဲတော်နှင့်တဲတော်တစားရှိသမျှကိုလိမ့်သဖြင့်တန်ရှင်းစေ၏ ထိုဆီကိုရစ်ပလင်ပေါ်မှာခုနှစ်ကြိမ်ဖြန့်၍ရစ်ပလင်တစားရှိသမျှကို၎င်းအင်ဒုံနှင့် ခြေထောက်ကို၎င်းတန်ရှင်းစေခြင်းဟာလိမ့်လေ၏လိမ့်ရန်စီကို အာယုံကောင်းပေါ်မှလောက်၍သူကိုတန်ရှင်းစေခြင်းဟာလိမ့်လေ၏အာယုံဤသားတို့ကိုလည်းအင်ကြီးဝတ်စေ၍ကပန်းကိုစီးစေလျက်အုတ်ထုပ်ကိုဆောင်းစေလေ၏ အငယ်၁၄မှ၁၇ထာဝရဘုရားမှားထားတော်မူသည့်အတိုင်းအပြစ်ဖြေရာရစ်ဖို့နွားဒီကိုဆောင်ခဲ့၍အာယုန်နှင့်သူ၏သားတို့သည်မိမိတို့လက်ကို နွားကောင်းပေါ်မှတင်ကြ၏နွားကိုတတ်၍မောရှိသည် ရစ်ပလင်ပတ်လေဥချိုတို့၌အသွေးကိုလက်ညှိုးနှင့်ယူ၍ထဲ့သည်ဖြင့်ရစ်ပလင်ကိုစင်ကြယ်စေပြီးမှကျွင်းသောအသွေးကိုရစ်ပလင်ခြေရင်းနား၌တွန်၍ ထိုယဇ်ပလ္လင်ပေါ်မှာအပြစ်ဖြေခြင်းကို ပြုမည်အကြောင်းသန့်ရှင်းစေ၏။အအူကို ဖုံးသောဆီဥရှိသမျှ၊အသည်းပေါ်၌ရှိသော အမြှေး၊ကျောက်ကပ်နှစ်ခုနှင့်ကျောက်ကပ်ဆီဥကိုယူ၍ယဇ်ပလ္လင်ပေါ်မှာ မီးရှို့လေ၏။အရေ၊အသား၊ချေးနုနှင့်တကွနွားကောင်ကိုတပ်ပြင်မှာရှို့ရ၏။18ထာဝရဘုရားမှာထားတော်မူသည်အတိုင်း မိရှို့ရာရစ်ပြုသောတိုးဒီကိုလည်းဆောင်ခဲ့၍အာယုန်နှင့်သူ၏သားတို့သည်မိမိတို့လက်ကိုတိုးကောင်းပေါ်မှတင်ကြ၏တိုးကိုတပ်ပြီးလျင် မောရှိသည်အသွေးကိုရစ်ပလင်ပေါ်၌ပတ်လည်ဖြန်းလေ၏တိုးကိုလည်းအပိုင်းပိုင်းဖြတ်ပြီးလျင်ခေါင်းမှဆ၍တားတစ်များနှင့်စီဥကိုမိရှို့လေ၏ဝန်တဲ၌ရှိသောအရာနှင့်ခြေတို့ကိုဆေးကြော၍တိုးတကောင်လုံးကို ရစ်ပလင်ပေါ်မှာမီးရှို့လေ၏မွေးကြံရာဘို့မီးရှို့သောရစ်ဖြစ်သည်မီးဖြင့်ထာဝရဘုရားအားပြုသော ပူဇော်တကာဖြစ်သည်အငယ်22မှ30ထာဝရဘုရားမှားထားတော်မူသည့်အတိုင်းအခြားသောသူအရာ၌ခံထားရာသိုးကိုဆောင်ခဲ့၍အာရုန်နှင့် သူ၏သားတို့သည်မိမိတို့လက်ကိုသိုးခေါင်းပေါ်မှတင်ကြ၏ တိုးကိုတတ်ပြီးမှမောရှေသည်အသွေးကိုယူ၍အာရုန်၏လက်ျာနားပျဉ်း၌၎င်း၊လက်ျာလက်မ၌၎င်း၊လက်ျာခြေမ၌၎င်းထည့်လေ၏။အာရုန်၏သားတို့ကိုလည်းခေါ်ခဲ့၍သူတို့လက်ျာနားပျဉ်း၊လက်ျာလက်မ၊လက်ျာခြေမတို့၌အသွေးကိုထည့်ပြီးမှ၊ယဇ်ပလ္လင်အပေါ်၌ပတ်လည်ဖြန်းလေ၏။ဆီဥ၊အမြီး၊အအူကိုဖုံးသောဆီဥ၊အသည်းပေါ်၌ရှိသောအမြှေး ကြောက်ကပ်နှစ်ခုနှင့်ကျောက်ကပ်ကိုဖုံးသောဆီဥ၊လက်ျာပခုံး၊ထာဝရဘုရားရှေ့တော်၌ထားသောတဆေးမဲ့မုန့်တောင်းထဲကတဆေးမဲ့မုန့်တလုံး၊ဆီနှင့်လုပ်သောမုန့်ပြားတပြား၊မုန့်ကြွပ်တချပ်ကိုယူ၍၊မုန့်များကိုဆီဥနှင့်လက်ျာပခုံးပေါ်မှာထည့်ပြီးလျှင်၊အာရုန်၏လက်၊သူ၏သားတို့လက်၌ထိုအရာတို့ကိုထား၍၊ထာဝရဘုရားရှေ့တော်၌ချီလွှဲသဖြင့်၊ချီလွှဲသော ပူဇော်သက္ကာပြုလေ၏။ ထိုအရာတို့ကို သူတို့လက်မှခံယူ၍ယဇ်ပလ္လင်ပေါ်မှာမီးရှို့ရာယဇ်နှင့်အတူရှို့လေ၏။မွှေးကြိုင်သောအနံ့ရှိ၍အရာ၌ခန့်ထားရာယဇ်ဖြစ်သတည်း။ထာဝရဘုရားအားမီးဖြင့်ပြုသော ပူဇော်သက္ကာဖြစ်သတည်း။ထိုနောက်မောရှေသည်ရင်ပတ်ကိုယူ၍ထာဝရဘုရားရှေ့တော်၌ချီလွှဲသဖြင့်၊ချီလွှဲသောပူဇော်သက္ကာပြုလေ၏။အရာ၌ခန့်ထားရာသိုး၏ ယင်ပတ်သည်မောရှိ၏အဖို့ဖြစ်သည်တဖန်ရစ်ပလင်ပေါ်မှရှိသောအသွေးနှင့်လင်းရန်စီကိုယူ၍အာယုန်နှင့်သူ၏အဝတ်၌၎င်းသူ၏သားတို့နှင့် သူတို့အဝတ်၌၎င်း ဖြန်းသဖြင့်အာယုန်မှဆ၍သားများအဝတ်များတို့ကိုတန့်ရှင်းစေလေ၏အငယ်31မှ36မောရှိသည် အာယုန်နှင့်သူ၏သားတို့အားလည်း ထိုသို့၏အသားကိုပရိသတ်စည်းဝေးရာတဲတော်တံခါးနားမှာပြုတ်ကြလော့။ထာဝရဘုရားက၊အာရုန်နှင့်သူ၏သားတို့သည်ထိုအသားကိုစားရကြမည်ဟုငါ့အားမှာထားတော်မူသည်အတိုင်း၊ထိုအသားကို၎င်း၊အရာ၌ခန့်ထားရာမုန့်တောင်း၌ရှိသောမုန့်ကို၎င်း၊ထိုအရပ်၌စားကြလော့။ကျန်ကြွင်းသောအသားနှင့်မုန့်ကိုမီးရှို့ရမည်။သင်တို့ကိုအရာ၌ခန့်ထားရာကာလခုနစ်ရက်မစေ့မှီ ပရိသတ်စည်းဝေးရာတဲတော်တကားပြင်သို့မထွက်ရကြ။ခொနည်းပတ်လုံးအရာ၌ခံထားခြင်းမင်္ဂလာကို ဆောင်ရကြမည်။ယနေ့ပြုသည့်အတိုင်းသင်တို့အဖို့အပြစ်ဖြေခြင်းကို ပြုမိအကြောင်းဒါဝရဖျားမှားထားတော်မူပြီးထိုကြောင့်သင်တို့သည်တေဘေးနှင့်ကင်းလွတ်ခြင်းဟာပရိသတ်စည်းဝေးရာတဲတော်တကားနာမှာခொနည်းပတ်လုံးနိညာမပြတ်နေ၍သာဝရဖျားအမှုတော်ကို ဆောင်ရကြမည်။ ထိုသို့ငါအားမှားထားတော်မူပြီဟုဆင့်ဆိုသည်ဖြစ်၍မောရှေအားဖြင့်သာဝရဖျားမှားထားတော်မူသမျှအတိုင်းအာယုန်နှင့်သူ၏သားတို့သည်ပြုကြ၏